ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမရဘူရမြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်6ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောတစ္ဆာနှစ်ပါးတရားတော်မေတ္တာပြောင်းထားတဲ့ခန္ဓာရဲ့ပရိစ္ဆေသမုပ္ပါရဲ့ဒုက္ခသစ္စာရဲ့အတူတူပဲလို့ဓမ္မတွေမှတ်ထားပါ ခန္ဓာရဲ့ပရိစ္ဆေသမုပ္ပါကေဒုက္ခသစ္စာရဲ့ဆိုတာဘယ်လိုပါလဲအတူတူလို့ခွင်းတဲ့ဒကာရမတွေကမှတ်ထားကြပါတဲ့အဲ့တော့အတူတူမှတ်ထားတော့ခန္ဓာဆိုတာလေဇာတိဇရာမရဏတို့စားရဝါရအထယ်ကြီးကိုခန္ဓာခေါ်တာပဲဇာတိဇရာမရဏတို့စားရဝါရဖြစ်တဲ့ခန္ဓာကြီးကို ခန္ဓာလို့ခေါ်တာပဲဆိုတော့ဩသူလည်းဒုက္ခသစ္စာပဲကူမဆုံးနိုင်ဘူးလားပရိစ္ဆေသမုပ္ပါဆိုတော့ခန္ဓာကိုယ်ထဲမှာဘာပဲဖြစ်ဖြစ်ဖြစ်ရှင်တဲ့စိတ်တွေဖြစ်နေကြပါဖြစ်လိုက်ပြက်လိုက်မှတပါဘာမှမရှိဘူးဖြစ်လိုက်ပြက်လိုက်မှဘာဘာမှမရှိတော့ဖြစ်တဲ့ဒုက္ခဖြစ်ပြီးပြရတဲ့ဟာဒုက္ခသစ္စာပဲလို့မှတ်ထားလိုက်တော့ဩခန္ဓာနဲ့ ဒုက္ခသစ္စာဆိုတာအတူတူပဲကိုလို့မှတ်ရင်ပဲခန္ဓာကိုယ်ထဲမှာအကြောင်းတစ်ခုစဖြစ်လာတယ်အင်္ဒပရိစ္ဆသမုပ္ပါပဲပရိစ္ဆသမုပ္ပါဖြင့်ခန္ဓာပဲခန္ဓာဖြင့်ဒုက္ခသစ္စာပဲအဲ့ဒါတစ်ထပ်တည်းမှတ်ထားလိုက်တော့မှဩတို့ဒီတံ္ဍရာကြီးမှာဒီခန္ဓာစင်ဆက်နေတာပဲလို့မဆိုနိုင်ရဘူးတံ္ဍရာဆိုတာခန္ဓာတွေစင်ဆက်ပြီးလှည့်ပတ်သွားတာကိုတံ္ဍရာလို့ခေါ်တာ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 ဒီသုံးခုအတူတူလို့မှတ်ထားလိုက်ပါစာကဘယ်လိုပင်ပြားများတော်လဲဒီဒကာဓမ္မတွေညံထဲမှာအတူတူထားလိုက်ဆိုတော့ဆရာဘုန်းကြီးကတထပ်သေးပဲရှိလို့တထပ်သေးပြောလိုက်တယ်လို့မှတ်ရတယ်မင်းအဲ့ဒါဒီဒကာကျော်တို့ဒကာသစ်တို့ကအော်ပရိစ္ဆေသမုပ္ပါဆက်ရဟလို့ဆိုထားတော့ရဟကြီးလို့လဲနေတာပဲဆိုတော့ခန္ဓာတွေပတ်ပြီးလှဲ့ အဝေဒနာခန္ဓာချုပ်လိုက်အင်းတဏှာဆိုတဲ့ခန္ဓာပေါ်လိုက်တဏှာခန္ဓာပြီးဥပါဒံခန္ဓာပေါ်လိုက်ဥပါဒံခန္ဓာပြီးကံခန္ဓာပေါ်လိုက်ကံဆိုတာသင်္ခါရခန္ဓာပဲကံခန္ဓာပြီးဇာတိခန္ဓာပေါ်လိုက်ဆိုတော့ဇာတိခန္ဓာဆိုတာခန္ဓာ၅ပါးသောကြစရာခန္ဓာပေါ်လိုက်ဆိုတော့ခန္ဓာ၅ပါးဒါဖြင့်ဒကာဓမ္မတွေကဘာသစ္စာတွေလဲနေတုံးပဲဒုက္ခ ဒုက္ခသစ္စာတွေလဲနေတာပဲလို့မှတ်လိုက်တော့ပြင်းပြင်းလဲကြည့်တော့ဒကာဓမ္မတွေသိသားပဲဒီဘဝဘယ်ကစားတော့ဇာတိကစားတယ်ဇာတိဆိုတဲ့ခန္ဓာ၅ပါးပရိစ္ဆေသမုပ္ပါလို့တော့ဇာတိသူခန္ဓာလို့ရေတွက်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးဇာတိပြီးဒုက္ခသစ္စာဆိုတော့ဟောဒုက္ခသစ္စာဖြစ်ပြန်ဒါဖြင့် ဒီဘဝဇာဇာတိကလို့ဒကာကျော်ဒကာသစ်တို့မဆိုနိုင်ဘူးလားကဲဇာတိဘာသစ္စာပေါ်ကြခန္ဓာပေါ်လိုက်တော့ဘယ်နှပါးရှိတော့ဟောခန္ဓာဆိုရင်အောဒုက္ခသစ္စာဆိုလဲသူပဲခန္ဓာ၅ပါးဆိုတော့သူပဲပရိစ္ဆေသမုပ္ပါအစဆိုရင်တော့ဒါဖြင့်ပရိစ္ဆေသမုပ္ပါကဲခန္ဓာရဲ့အဲသစ္စာရဲ့ဒကာကျော်ရဲ့တစ်ဖက်သေးပုံ ဒါဖြင့်ညာမပြားကြပါနဲ့တော့လို့ဘုန်းကြီးတို့ဒကာဓမ္မတွေကသတိပေးလိုက်မှန်ပါဗျာရှုကြည့်တော့ကိုခန္ဓာကြည့်တော့လေအင်းဖြစ်ပြက်ပဲတွေ့မှန်ပါဗျာဖြစ်ပြက်ဆိုတဲ့ဥစ္စာတွေကလို့ဆိုလို့ရှိရင်မြန်သစ္စာဖွက်လိုက်စမ်းမှန်ပါဗျာအင်းခန္ဓာဒုက္ခသစ္စာပဲမဆိုနိုင်ဘူးလားခန္ဓာဇာတိလို့လည်းနာမည်ပေးဘူးလားအဲဇာတိဆိုတော့ပြိဿသမုပ္ပါဒ်ထဲကမဆိုနိုင်ဘူး အတိုင်းပြိဿသမုပ္ပါဆိုလဲဒုက္ခသစ္စာပဲခန္ဓာဆိုရင်ကောင်းပြီဒါဖြင့်နိဗ္ဗာန်ဆိုတာကဒီဇာတိလည်းမရှိဘူးဒီခန္ဓာလည်းမရှိဘူးဒီသစ္စာလည်းမရှိဘူးလို့စောစောကပဲမှတ်ထားပါနိဗ္ဗာန်ဆိုတာဒီခန္ဓာရောဒီခန္ဓာလည်းမရှိဘူးဒီသစ္စာလည်းဒီပြိဿသမုပ္ပါကောဟောရဖြင့်ပြိဿသမုပ္ပါပြည့်ရင်လည်းနိဗ္ဗာန် အန္တဆုံးရင်လဲနိဗ္ဗာန်ပဲဒုက္ခသစ္စာဆုံးရင်ဟောဒီနေ့ဒါလေးဒကာဓမ္မတွေသုံးချက်ဝေဖန်ပြီးဒီကလာတထတည်းဖြစ်တာကိုလည်းသိရဒါဆုံးရင်နိဗ္ဗာန်ဆိုတာလည်းသိရတော့ဒကာကျေရှင်းနိုင်လို့ရှင်းသွားတာပဲဒါသာဟုတော်ကြည့်နေလို့ရှိရင်ဖြင့်ဘုန်းကြီးတို့ဓမ္မတွေအရှုပ်ကြီးရှုပ်နေမှာပေါ့။ဩပရိစ္ဆေသမုပ္ပါကတစ်မျိုးပါလား။ ဒုက္ခသစ္စာကလည်းတစ်မျိုးပါလားသစ္စာလည်းသိအောင်မှခန္ဓာလည်းသိအောင်မှကိုလို့ဒကာတက်တက်ရှုပ်ချင်ရှုပ်နေမှာအခုတော့ရှုပ်เสียရှိသေးသလားလို့မေးလိုက်အခုဇာတိလေးတစ်ခုကြည့်လိုက်ဒီဘဝအစဇာတိကထားပါတော့ဒီဇာတိကိုခန္ဓာဖော်လိုက်တော့ခန္ဓာဘယ်နှပါးပါအဲဒီဘဝခန္ဓာ၅ပါးနဲ့ခန္ဓာ၅ပါးနဲ့ပြိဿရင်နေတော့ဇာတိကအင်းပြိဿသမုပ္ပါလို့လဲဇာတိပဲ သစ္စာလို့လဲဒုက္ခသစ္စာခန္ဓာလို့လဲငါးပါးပဲဆိုတော့ဒုက္ခသစ္စာရဲ့ပရိစ္ဆေသမုပ္ပါရဲ့မင်းခန္ဓာငါးပါးရဲ့ပြောတာနေကြတယ်တခါကျွဲတခါသေးတခါအုံးတို့ဒုက္ခသစ္စာတစ်လုံးတည်းနာမည်ပြောင်းပေးနေတာရှင်းမလားဒါရင်ဒုက္ခသစ္စာတစ်လုံးနဲ့နာမည်ပြောင်းပြီးဒီကလာနေတော့ဩ နိဗ္ဗာန်ဆိုတာဒီဇာတိမရှိတာကိုလည်းဘာခေါ်ကြလဲခန္ဓာလေးဥတော်ထင်းကုန်တာကိုရောအင်းဒုက္ခသစ္စာမရှိတာရောဩဒါဖြင့်ဒီသုံးခုမရှိလို့ရှိရင်ဖြင့်ဒီသုံးခုကလည်းပေါင်းလိုက်တော့တစ်ခုပဲပေါင်းလိုက်တော့သစ္စာတော့သွားမှာမူလားအဲ့ဒီသစ္စာမရှိရင်ဘာခေါ်ကြမလဲဩဒါဖြင့်နိဗ္ဗာန်ဆိုတာဒကာဓမ္မတို့ ဒုက္ခသစ္စာချုပ်တာဆိုရင်လည်းနိဗ္ဗာန်ကမှတ်ပြီလို့မှန်ပါပါအဲဇာတိသိမ့်တာကိုဆိုရင်နိဗ္ဗာန်လို့ပဲမှတ်ပြီတော့ခန္ဓာသိမ့်တာပေါ့နိဗ္ဗာန်ပါဩဒါဖြင့်ဒကာကြီးကျွတ်ရှင်းသွားပြီရှင်းသွားပြီဒကာဓမ္မတို့ရှင်းသွားပြီရှင်းသွားပြီအဲ့ဒီတော့နိဗ္ဗာန်ဆိုတဲ့အကြောင်းကိုလည်းယနေ့အေကိဝဆအကြောင်းနဲ့ခံပြီးဒီကလား အဲ့ဒီဝိသကမဲတဲ့ကတဲ့အခုဇာတိဆိုတာသူတို့ဇာတိကိုသူတို့ကပုဂ္ဂိုလ်တ attva ယူထားတာကိုမမြင်ဘူးလားအဲတ attva သေးလို့ရှိရင်ဖြစ်သေးသလားလို့ဆိုတော့ဇာတိဖြစ်ဇာတိကိုတ attva ယူထားတော့ဇာတိဟာတ attva မှာမဟုတ်ဘဲနဲ့ပဲဇာတိဟာဇာတိပဲဒုက္ခသစ္စာပဲခန္ဓာ၅ပါးပဲတ attva ပါရလားမပါဘူးအဲတော့ တတ္တဝသေးလို့ရှိရင်ဖြစ်သေးသလားလို့မေးတော့လေဒါဒိဋ္ဌိအယူလို့မဆိုသင့်ဘူးလားဆိုပါဘူးတတ္တဝသေးလို့ရှိရင်မဖြစ်တော့ဘူးလားလို့မေးရင်နော်တတ္တဝမှာပါရဲ့မပါဘူးရှိတယ်ခင်ဗျားတို့ခုနကဟောခဲ့ခန္ဓာ၅ပါးရဲ့ခန္ဓာ၅ပါးဆိုရတဲ့ဒါပဲဇာတိဆိုတာဒုက္ခသစ္စာဆိုတာဖြစ်သေးသလားတတ္တဝသေးရင်ဖြစ်သေးသလားလို့မေးတော့တတ္တဝမှာမပါတာတတ္တဝဖြစ်သေးသလားမေးတော့ဘုရားက ဒိဋ္ဌိယူပဒါငါမယူဘူးဆိုတဲ့ဥစ္စာမပြောတတ်ဘူးအဲ့ဒါကြောင့်ဗราဓမ္မတွေရှုံနေတာကငါသိရင်ပဲများသွားရမှာပါလိမ့်မလဲဆိုတဲ့ဥစ္စာကဒိဋ္ဌိယူငါသိရင်ပဲများသွားမှာပါလိမ့်မလဲဆိုတာဘာပါလိမ့်ဒီတဲ့ငါလည်းရှိရသေရတဲ့တ attva ရောဘယ်သွားရမှာတော့ဆိုတာကမေးဖို့လိုသေးတယ် ငါလည်းမရှိဘူးသေစရာသတ္တဝါလည်းမရှိဘူးပရမတ်ကြီးပြည့်စည်တာပဲရှိဘယ်သွားရမှာတုံးလို့ဆိုတော့ဒီဒီဖြစ်ထွက်ဖို့ရလိုသေးတယ်ငါလည်းမရှိဘူးလေသေတာပဲရှိရမရှိဘူးတဲ့သေတာလည်းမရှိပါဘူးဒီခန္ဓာတွေချုပ်ငိမ့်တာပဲရှိသဘောပါကြဒါကြောင့် ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံလို့မဲတာတကယ်တက်တကအောင်မဲသင့်မမဲသင့်မမဲသင့်ပုဂ္ဂိုလ်မှမရှိပဲဘူးဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံသာဒီလိုလည်းမမဲသင့်ဘူးကွာဥပါဒံဒါဖြင့်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်မှမသွားဘူးလားဆိုတော့ပြတ်သွားတဲ့ဥစ္စေရတွေရှိမီးဘူးလားပုံနာအဲ့ဒါကြောင့် ဒါလည်းမမေ့သင့်ဘူးလို့ဖြေလိုက်လို့ရှင်ဥပါဒံထုတ်လို့ရှင်ငိမ့်တာပဲกว่าလို့ပြောလိုက်လေဒီပုံနာကနားလည်းမှာမဟုတ်ဘူးနားလည်းမှာမဟုတ်တဲ့အတွက်ဥပါဒံထုတ်တဲ့ပုဂ္ဂိုလ်မတော်ဘူးလားဆိုတော့ဒီလိုလည်းမမင်းနဲ့လို့ဖြေလိုက်ရတယ်ဖြေပေမဲ့သူကအတဲ့ရင်မှာမဟုတ်ပဲဘူးဥပါဒံထုတ်ရင်ဘယ်မှမတော်ဘူးတန်းပြတ်တာပဲဆိုတော့ဥစ္စေတာတွေပဲသွားယူလိမ့်မယ်မယူပဲဘူးလားအဲ့ဒါတွေဆိုရင်လည်းတော့ဘုရားက မဖြစ်ဒီလိုလည်းမမင်းနဲ့ကွာဒီလိုလည်းမဟုတ်ဘူးလို့ဆိုတော့မင်းတွေကလို့ဆိုရင်ဖြင့်ပရိစ္ဆေသမုပ္ပါနားလည်အောင်လုပ်အောင်လို့ဆိုတာမပြောသင့်ဘူးပရိစ္ဆေသမုပ္ပါနားလည်အောင်လုပ်တော့အခုကြည့်ဒကာဓမ္မတွေအစလေးတစ်လုံးနားလည်အောင်လုပ်လိုက်တော့ဇာတိဆိုတာဘာသစ္စာလဲဇာတိမရှိတော့ဘူးဒုက္ခဖြစ်အောင်မရှိမှန်ပါပါဇာတိဟာခန္ဓာဖွဲ့လိုက်တော့ခန္ဓာ၅ပါးပဲမှန်ပါ အဲခန္ဓာ၅ပါးနောက်တော့မပေါ်ဘူးဆိုလို့ရှိရင်ဖြင့်ခန္ဓာချုပ်ငိမ့်တာပဲရှိတယ်ခန္ဓာ၅ပါးသစ္စာဖော်လိုက်ပြန်တော့ဒုက္ခသစ္စာပရိစ္ဆေသမုပ္ပါလို့ရိုက်တော့ဇာတိပိဒုက္ခသဇာတိကဒုက္ခသစ္စာပဲလို့ပရိစ္ဆေသမုပ္ပါကတော့ဆိုရပါပဲဒုက္ခခန္ဓာပါမဆိုဘူးလားဒုက္ခခန္ဓာသာလို့ဆိုပြန်တော့ဇာတိကဒုက္ခပဲกว่าပရိစ္ဆေသမုပ္ပါလို့လည်းဒုက္ခပဲပြောပြန်တာ အဲ့တော့နောက်ထပ်မဖြစ်တာဒီဘာမဖြစ်တာတော့တော့ဟောဒီဇာတိဒုက္ခမဖြစ်တာမှန်ပါဗျာနောက်ထပ်မဖြစ်တာဘာပါလဲအဲနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်များဟာဘာမဖြစ်တာတော့လို့မေးရင်ဇာတိဒုက္ခမဖြစ်တာဒါဖြင့်ခန္ဓာဒုက္ခမဖြစ်တာဒုက္ခသစ္စာရောမဖြစ်ပါဘူးဩဒါဖြင့်နိဗ္ဗာန်ဆိုတာဇာတိဒုက္ခလည်းမရှိဒုက္ခသစ္စာလည်းမရှိ ခန္ဓာလည်းမရှိခန္ဓာသစ္စာဖော်လိုက်တော့ဒုက္ခသစ္စာဖြစ်ဒုက္ခသစ္စာမရှိတာနိဗ္ဗာန်ဘယ်လိုမှတ်ကြဒုက္ခသစ္စာမရှိတာနိဗ္ဗာန်လို့မှတ်ထားလိုက်တော့ဩနိဗ္ဗာန်ဆိုတာဒုက္ခသစ္စာမရှိသောကြောင့်ဒုက္ခသက်သက်ကိုလို့ဒကာကျွဲဆိုလိုက်မဆိုလိုက်အဲနိဗ္ဗာန်ဆိုတာဒုက္ခသစ္စာမရှိသောကြောင့် ဘုန်းကြီးတို့ဓမ္မတွေအော်ဒုက္ခတက်တက်ပဲဆိုတာမှတ်ထားလိုက်တာပေါ့ရှင်းပြီနော်ဒါပြန်ဓမ္မတို့နိဗ္ဗာန်နားလည်ခြင်းလို့ရှိရင်ပဋိစ္စသမုပ္ပါဒ်လည်းသိအောင်ပါဗျာမှန်ပါဗျာပဋိစ္စသမုပ္ပါဒ်သိမှအော်ဒီပဋိစ္စသမုပ္ပါဒ်ကတစ်ခုလုံးပါသက်စားတယ်ဒုက္ခပါဗျာအော်ဒီပဋိစ္စသမုပ္ပါဒ်ကြီးများပြတ်သွားလို့နောက်ဆက်မလာတော့ဘူးဆိုလို့ရှိရင်ဖြင့်ခန္ဓာလည်းပြတ်တာ မဆုံးနိုင်ဘူးလားဒုက္ခရောပရိစ္ဆေသမုပ္ပါဆက်ရဟကောအဲ့ဒါပြတ်တာဘာခေါ်ကြဩဒါဖြင့်နိဗ္ဗာန်ကိုဘုန်းကြီးတို့ဓမ္မတွေကတော့နားလည်သွားပြီဒီလိုဆရာကောင်းသမားကောင်းနဲ့မကုတ်ကမရှိကမနာယူရတဲ့ပုဂ္ဂိုလ်တို့အတွက်မှာတော့ဖြင့်နိဗ္ဗာန်သဘောကျကိုဒကာတဲ့ဒကာအောင်စဉ်းစားကြည့်မမြင်ဘူးဗျာသေချာစဉ်းစားမှနော်အဲ့ဒါကြောင့်မနေ့ကပြောခဲ့ပါတယ် မိဘရေရနိဗ္ဗာန်နဲ့ထိုးရင်းသည့်နိဗ္ဗာန်နဲ့ဟာအတော်ချမ်းသာတယ်မိဘရေရနိဗ္ဗာန်သည်ပြောတာညာနဲ့ထုံးစံနဲ့ဆူတောင်းပေးယူသောကြောင့်ဆူတောင်းရတဲ့ပစ္စည်းမျိုးလည်းမဟုတ်ဘူးဆူတောင်းရတဲ့ပစ္စည်းမျိုးလည်းမဟုတ်ပါဘူးဆူတောင်းရတဲ့ပစ္စည်းမျိုးမဟုတ်တဲ့တွေ့ပရိစ္ဆာမုပ္ပါကြီးဟာစိတ်ရလို့လဲနေတာကြီးကို ဉာဏ်သားနဲ့မှတရားသိတရားအုံးတို့ကမဖြတ်လို့ရှိရင်ဖယ်ပြတ်မလဲမဖြတ်ပါဘူးဗျာဒါဖြင့်နိဗ္ဗာန်ရောက်ကြောင်းလို့ညံ့အလုံးကန့်လုံးမဟုတ်ဘူးတောင်းယူတဲ့တဏှာကြီးအလုပ်ပေါ့မဟုတ်ဘူးဆိုတာသိထားရမှာဩနိဗ္ဗာန်ရောက်ခြင်းတို့ဒီဉာဏ်စခန်းကိုအလုပ်လုပ်ရမှာပါလားဆိုတာပေါ်လာကဲဒါကောင်တို့သေချာရှင်းမှာရှင်းပါပါ ကောင်းပြီဒါဖြင့်နိဗ္ဗာန်ကိုလိုချင်လို့ရှိရင်ဘုရားတော့ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံလို့မင်းမေးတဲ့ဥစ္စာမဲ့ငါမဖြေတာမင်းပဋိစ္စသမုပ္ပါနားလည်အောင်လုပ်ပါအောင်ကွာမပြောတတ်ဘူးပဋိစ္စသမုပ္ပါနားလည်အောင်လုပ်ပါအောင်ပဋိစ္စသမုပ္ပါနားလည်တဲ့ဆရာကိုမင်းဒီကားလို့ရှိရင်ကြိုက်ရပြီးဒီကားလားပဋိစ္စသမုပ္ပါနားလည်မှုရှိအောင်လုပ်ပါအောင်နဲ့နှုတ်မလို့ရှိရင်ငါပြောတဲ့ ဒီဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဘယ်သွားသလုံးဆိုတဲ့ဖြေရပရိစ္ဆေသမုပ္ပါနားလည်တဲ့ဆရာနဲ့မင်းကပ်ပြီးသင်တော့မှာဩဘယ်မှမသွားပါလားဒုက္ခချုပ်သွားတာတက်တက်ပါကလားလို့ဆိုတာမင်းဝေဖန်လာလိမ့်မယ်အမှန်တန်ထူးခြားတဲ့စကားလို့မဆုံးနိုင်ဘူးလားအဲ့တော့ဟိုတဲ့ဒကာဓမ္မတို့ပရိစ္ဆေသမုပ္ပါနဲ့သစ္စာနဲ့ဟာဒကာကျွယ် အမှန်နားလည်ထားမှနိဗ္ဗာန်ရှင်းမှာဗျာဓမ္မနားမလဲရင်ဖြင့်နိဗ္ဗာန်မရှင်းပါဘူးဆိုတဲ့ဥစ္စာကိုဒကာတိတို့ဒကာအောင်တို့သိသိချာချာမှတ်ရတယ်မှတ်ရပါဘူးလားဒါရင်ဒါဖြင့်ဒကာဓမ္မတို့ဒီနေ့အရေးဝတ်စာကိုသိရမယ်နေဖြစ်နေတော့နိဗ္ဗာန်လည်းနားအလယ်ဆုံးပြရမယ်ဖြစ်နေတော့ပရိစ္ဆေသမုပ္ပါအစကဆလိုက်ဆလိုက်တော့ အဝိဇ္ဇာဆိုတာတရားဓမ္မတွေသိပြီဒါပြိဋ္ဌာန်ဘုရားစားတယ်အဝိဇ္ဇာကြောင့်အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်ဘာသင်္ခါရအလုပ်မလုပ်ဘူးလားလုပ်ပါဘူးကုသိုလ်လုပ်တယ်ဆုတောင်းတယ်ကုသိုလ်လည်းလုပ်တယ်ဘုံဘဝလိုချင်လည်းဆုတောင်းတယ်ကုသိုလ်လုပ်တဲ့ဘုံဘဝလိုချင်လည်းဆုတောင်းတယ်ဆိုတော့ဥစ္စာဒါသင်္ခါရဖြစ်သွားကုသိုလ်သင်္ခါရဆုတောင်းသင်္ခါရကုသိုလ်သင်္ခါရဆုတောင်းသင်္ခါရတကသေတာ အဝိဇ္ဇာရှိတဲ့ပုဂ္ဂိုလ်မှလုပ်ကြဗျာမှန်ပါဗျာအဝိဇ္ဇာမရှိတဲ့ပုဂ္ဂိုလ်မှမလုပ်ပါဘူးဒါကြောင့်ဘုရားကအဝိဇ္ဇာပြည့်စရာအဲအဝိဇ္ဇာဆိုတာသစ္စာ၄ပါးမသိသဘောကျအဝိဇ္ဇာဆိုတာဘာပါလဲဒါမသိတဲ့ပုဂ္ဂိုလ်ကိုကုသိုလ်လည်းလုပ်တယ်အကုသိုလ်နဲ့လည်းဆူတောင်းတယ်ဒါတော့ပါဠိတော်နဲ့ထည့်လိုက်အဝိဇ္ဇာပြည့်စရာကဲဖြစ်ဗလားမဖြစ်သေးဘူး ဒါကြောင့်တရားကျော်တော်မသိခင်မလိမ္မာခင်တော့ဆရာဝန်မာကောင်ပရိစ္ဆေသမုပ္ပါနားလည်တဲ့ဆရာနဲ့မတွေ့တော့ကဘာရင်များလုပ်ခဲ့ကြုံတရားကျော်တရားသိတော့အိုးမပြောပါနဲ့တော့ခင်ဗျာရှက်လွန်းလို့ဝိဇ္ဇာပြည့်စရာသင်္ခါရလုပ်ခဲ့သဘောကျနောက်ဘဝနောက်ခန္ဓာကြီးဒီဒီတဲ့ဆရတဲ့ဘုတိုးပြီးဒီကာလချမ်းသာလိမ့်မယ်ထင်ပြီးခန္ဓာစုတောင်းနေလိုက်တာလူခန္ဓာနတ်ခန္ဓာကြီးတောင်းနေလိုက်တယ်တောင်းနေလိုက်တော့ အဲ့တော့ကုသိုလ်လုပ်တယ်ဆိုတာပုံညာပိသင်္ခါရဆုတောင်းတယ်ဆိုတာအပုံညာပိသင်္ခါရလူပုံနာပုံဆုတောင်းတာနော်အဲ့ဒါဘ ᱹ ဥုပ်ချုပ်နေတော့သူတို့နှစ်ခုနောက်ကစဉ်းစားစမ်းဒါပြဘုရားကဆက်ပေလိုက်တဲ့အဝိဇ္ဇာကြောင့်ဖြစ်တဲ့သင်္ခါရနှစ်ခုกว่าဆိုတော့ဝိဇ္ဇာဖြစ်เสียဒါဖြင့်မသိတဲ့ပုဂ္ဂိုလ်ဒီ မသိသလိုလှူဒန်းပေးကမ်းလိုက်တယ်မသိသလိုပဲအဝိဇ္ဇာကအုပ်ချုပ်တော့လူပြည့်နတ်ပြည်ပဲဆူတောင်းယူလိုက်တော့ဆူတောင်းတဲ့ပထနာဆိုတဲ့တဏှာလောဘဝင်လာမှန်ပါပါဒါပြန်သူစီဘယ်နဲ့ကြောင့်တောင်းရပါလိမ့်မလဲလူပြည့်နတ်ပြည်ဘယ်နဲ့ကြောင့်တောင်းရပါလိမ့်မလဲလို့အမေးထုတ်တော့မှသူ့အုပ်ချုပ်နေတာသာတကာတက်တကာအောင်ကကြည်လိုက်ဘယ်သူအုပ်ချုပ်လဲကဲဒါပြန်သူ့အကြောင်းပြောဆက်လိုက်နော် ဟောဝိဇ္ဇာရှိလို့ဒီသင်္ခါရစုကောင်းကြီးသူတူတောင်းဝိဇ္ဇာမရှိတဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒီလူဒီတန်းကြောင့်ဒုက္ခဝမှာကြွရပါလို့ဤသူကတော့သူတော့လူပါတန်းတော့တန်းကြပါဘိလာအဝိဇ္ဇာပြည့်စရာသင်္ခါရတော့မဖြစ်စီနဲ့အဝိဇ္ဇာနိရောဓသင်္ခါရနိရောဓဖြစ်ပါစေသဘောကျအဝိဇ္ဇာနိရောဓ အဲအဝိဇ္ဇာနိရောဓဆိုတာကတော့အဝိဇ္ဇာချုပ်တော့သစ္စာမြင်မလားမြင်လာတယ်လက်ရှိခန္ဓာကြီးကဘာသစ္စာလဲအဲ့ဒါကြောင့်ဒီဒုက္ခသစ္စာမှာဒီပြုတဲ့ကုသိုလ်ကလွယ်ရဲကျွရဲကိုရွတ်ဆောင်ရပါလို့ဤဆိုတော့ပြီးသွားတယ်အဲ့ဒါကြတော့ဝိဇ္ဇာနိရောဓသင်္ခါရနိရောဓဖြစ်သွားတယ်သေတိချာချာမှတ်ပါခင်ဗျားတို့အမှားတော့ဘုံကြီးကြပြင်ပေးနေတယ်ဒါကောင်ယုံမလား အမှားတော်ဘုံကသမင်းများလားကြီးကြီးကျယ်ကျယ်မှားထားတာလားကြီးပါပေးပါတမ်းမှာကြောင်းတွေကံတွေဖရာတွေသံဃာတွေဆွမ်းတွေကွန်းတွေလှူကြတမ်းကြပေးကြပါကမ်းကြပါဒုက္ခသစ္စာကြီးကိုမလို့ခြင်းမရခြင်းလို့ဒုက္ခကျွတ်ရနိဗ္ဗာန်ရည်မှန်းပေးကြလားဆိုတော့နိဗ္ဗာန်ရည်မှန်းတယ်ဆိုတော့ဝိဇ္ဇာဖြစ်ပြီမှန်ပါပါနိဗ္ဗာန်ရည်မှန်းလိုက်တော့နိဗ္ဗာန်ဆိုတာဒုက္ခချုပ်တဲ့နိဗ္ဗာန်အဲ့ဒါရည်မှန်းလိုက်တော့ဝိဇ္ဇာလားအဝိဇ္ဇာလားဝိဇ္ဇာပါ အဝိဇ္ဇာဖြစ်သွားတော့ဟိုတဲ့ခေါင်းကသင်္ခါရလုပ်သေးသလားတဲ့သင်္ခါရလက်သင်္ခါရဆိုတဲ့ပုံဖြစ်သေးသလားဆိုတော့အိုးသင်္ခါရလည်းချုပ်သွားတယ်မှန်ပါဗျာအဝိဇ္ဇာချုပ်လို့သင်္ခါရကမချုပ်ချင်ပါဘူးဆိုလို့ရပါမရပါဘူး။ဘာကြောင့်လဲအဝိဇ္ဇာကအကြောင်းသင်္ခါရကအကျိုး။အဲတော့လူကံပေကံနဲ့ကုသိုလ်စေတနာကြောင့် နိဗ္ဗာန်မျက်မှောက်ပြုပြီးကာလဒုက္ခချုပ်ငြိမ်ရုပ်သိမ်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရပါလို့ဤဆိုလိုက်တော့အဝိဇ္ဇာနိရောဓဘယ်နဲ့ဖြစ်ပါလဲ။အဲသင်္ခါရနိရောဓဖြစ်သွားတော့သင်္ခါရနိရောဓအနေရှေ့ဆက်လိုက်တော့ဝိညာဏနိရောဓဆိုတော့ဝိညာဏဆိုတာကပြိတ္တိဝိညာဉ်ကိုဆိုတဲ့ခန္ဓာ၅ပါးပါပဲ။အဲ့ဒါမချုပ်ဘူးလား။ကဲဒီလိုချုပ်သွားတော့ခန္ဓာချုပ်တာပါခေါ်ကြ။အာပြိစ္ဆာ ပြောက်သွားတာခန္ဓာ၅ပါးပါတစ္ဆာလားအဲဒါပြဝိညာဉ်ခန္ဓာ၅ပါးချုပ်သွားတာဒုက္ခသစ္စာမရှိတာဘာခေါ်ဩဒီလိုကြတာလေလူမှုတမှုပေးမှုကမှုတခါကြည်ကြည်ကြည်ကြလှုပ်ဆန်းတော့ရှိသလောက်ပုံပြီးခန္ဓာပါရောင်းလူအမနာကောင်းတယ်ဆိုတာကိုလေးနဲ့စွာတိုက်တွန်းတယ်အဝိဇ္ဇာနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓဖြစ်အောင်လုပ်နိုင်တဲ့ဉာဏ်စွမ်းရှိရင် သစ္စာမြင်ပြီးလှုပ်လို့ရှိရင်ဖြင့်လှုပ်ဆောင်ပါဆိုတာကိုလေးစားစွာနဲ့တိုက်တွန်းတယ်တကားအောင်ကြီးတိုက်တွန်းနဲ့မတမ်းဘူးဝိဇ္ဇာပြည့်စရာသင်္ခါရသင်္ခါရပြည့်စရာဝိညာဏနာမရူပဆိုဟိုဘက်ဇာတိစရာမရဏလာလေဦးမယ်မလာပဲဘူးလားပြိဋ္ဌသမုပ္ပါဟာဒုက္ခသစ္စာဆိုတာသိသွားပြီခန္ဓာမှန်လည်းသိဒုက္ခသစ္စာမှန်လည်းသိ ကုသိုလ်တွေလည်းလုံးတတ်ပြီဆိုတော့ဩပရိစ္ဆေသမုပ္ပါပြတ်တဲ့ကုသိုလ်မှကုသိုလ်စေမှန်ပါဗျာပရိစ္ဆေသမုပ္ပါပြတ်တဲ့ကုသိုလ်မှကုသိုလ်စေလို့သိချင်မှာပါပရိစ္ဆေသမုပ္ပါပြတ်တဲ့ကုသိုလ်မှကုသိုလ်စေပါဗျာဟောဒုက္ခသစ္စာမြင်တာကဝိဇ္ဇာ ဒုက္ခသစ္စာမြင်ပြီးလှူလိုက်တန်းလိုက်ပေးလိုက်ကန်လိုက်ကန်လိုက်တော့ကိုသင်္ခါရကကောချုပ်သွားဘူးသင်္ခါရချုပ်သွားသူပြည့်ပြည့်ခြင်းပဲမဲ့ခန္ဓာကိုပြည့်ပြည့်ခြင်းညာတော့လေပြည့်ပြည့်နိုင်တဲ့သင်္ခါရအဖြစ်တို့သူအဖြစ်နဲ့အမှုထမ်းနိုင်သေးရဲ့သိကြပါဘူးဒါဖြင့်ဒီသစ္စာသိပြီးအလုံးလုံးတဲ့ပုဂ္ဂိုလ်များကတော့ဝိဇ္ဇာနိရောဓသင်္ခါရနိရောဓဖြစ်တယ်သင်္ခါရနိရောဓဖြစ်လေတော့ကြောင့် ပရိသေဝိညာဉ်ညောတော်လည်းဖြစ်ဓာတိဒုက္ခကစချုပ်သွားနေဓာတိကားလို့ဆိုလို့ရှိရင်ဖြင့်ဩဒါမျက်လုံးအမြင်ရှိတဲ့ပုဂ္ဂိုလ်လုတ်တဲ့ကုသိုလ်ပဲမဆုံးနိုင်ဘူးလားဝိဇ္ဇာမျက်လုံးရှိသောကြောင့်တဲ့သင်္ခါရချုပ်တဲ့ကုသိုလ်ကိုလုတ်လိုက်ဒါကြောင့်ဝိညာဉ်ခန္ဓာတွေလာသေးရဲ့ဩတော်ဖုတ်တန်တော့ပါဘောလား ဒါကြောင့်ဖြင့်တရားဓမ္မတို့ခဏကစကားနဲ့ပုံနာကတဏှာဥပါဒဝိဇ္ဇပိစ္ဆာသင်္ခါရသင်္ခါရပိစ္ဆာဝိညာဏဝိညာဏပိစ္ဆာနာမရူပနာမရူပပိစ္ဆာသာလနာပိစ္ဆာအဲဖောက်ကပိစ္ဆာဝေဒနာပိစ္ဆာတဏှာတဏှာပိစ္ဆာအဲတော့ဒါတဏှာဥပါဒံဒီနောက်ကထားလိုက်ပါတယ် သနာဥပါဒံဒီနောက်ကထားရတော့ဒီမှာဆရာကောင်းသမားကောင်းနဲ့တွေ့တဲ့ခါကျတော့ဒကာဓမ္မတွေကဝေဒနာနဲ့တဏှာကြားမှာမက်ကွန်းလိုက်ညံကွန်းလိုက်ဝေဒနာလာလဲရှုမကွစိတ်လာလဲရှုမကွဟုတ်ဘူးလားရုပ်လာရောအဲဒီကဝိညာဉ်နာယုတ်ကလာနာဖတ်တာဝေဒနာလာကျန်တာလားတခါတည်းတခါအောင်တို့ကလာကျန်တာလားဟဲ့ငါဒီကားလို့ဆိုလို့ရှိရင်ဒါတွေကိုဒုက္ခသစ္စာဖြစ်နေရှုမယ် ရှုတော့သူဘယ်ကနေရှုကြုံဆိုတော့တဏှရှင်နာကနေရှုဝေဒနာနောက်နာကနေရှုတဏှရှင်နာကဝေဒနာနောက်နာကရှုဘူးလားအဲ့ဒါရှုလိုက်တဲ့အခါကျတော့ဒီကတဏှာနုရောတဏှာရင်ရောချုပ်ဘယ်နဲ့နေကြတဏှာနုတဏှာရင်မချုပ်ဘူးလားတဏှာချုပ်ဥပါဒံချုပ်ဆိုတော့အနုရင်ပေါ့ဗျာအဲတဏှာဥပါဒံချုပ်ပြီးတဲ့ကာလတော့ သနာဥပါဒံချုပ်တယ်ဆိုတဲ့ကဒကာသက်တဲ့ဒကာဦးတို့ကစဉ်းစားတာပေါ့။ဩသနာဥပါဒံချုပ်ရင်ဖြင့်ကံရချုပ်မယ်နောက်ဘဝဇာတိတွေရောဇယမရဏဒုက္ခပရိဒေဝဒုက္ခဒေါမနသာပဲလေးပါးတွေရောဘာဖြစ်လို့ချုပ်ပါလဲမလို့ဆိုတော့အိုးဥပါဒံချုပ်အောင်ကျွတ်တို့ကဥပါဒနာလုပ်တယ်။သဘောကျ။ဘာလုပ်ကြလဲ။ဝိပဿနာလုပ်လုပ်ဒါပြန်ခင်ဗျားတို့ဥပဒနာလုပ်လုပ်တာတဏှာဥပါဒံချုပ်အောင်လုပ်ကြတာ။ ဝိပဿနာလောက်တာဘယ်ကျွန်းငါပါလဲဒါပဲဥပါဒံထုတ်တဲ့ပုဂ္ဂိုလ်ကဘုံနာကဘယ်သွားကြုံလို့မဲတော့ဒီလိုမမဲပါနဲ့ကွာမပြောဘူးသူ့သူပြောတော့နားလည်မှာလားခင်ဗျားတို့ကတော့နားလည်ဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဟာဇာတိဇရာမရဏချုပ်တာဘောလို့ခင်ဗျားတို့ကတော့သိမှာပဲ မသိဘူးလားဇာတိကရမရဏချုပ်တာဘာပါလိမ့်မလို့လို့စဉ်းစားကြည့်တော့ဘာတွေ့ကြဩဇာတိကရမရဏဘာသစ္စာတွေပါလဲအင်းဒုက္ခသစ္စာတွေမလာတာဘာခေါ်ကြကဲဇာတိဆိုတာခန္ဓာ၅ပါးပဲမဟုတ်လားဒီခန္ဓာ၅ပါးမလာတာဘာခေါ်ကြဩဒါပြန်ခင်ဗျားတို့ကလည်းရှင်းလို့ အကိဝဆကရှုံနေတယ်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံဆိုတော့ဒကာတဲ့သွားကြနေရပြပေးရအောင်မဟမ်သွားကြနေရပြပေးရလို့ဟမ်သွားကြနေရပြပေးတော့ဒီပုဂ္ဂိုလ်ကဒီတဏှာဥပါဒံရှိတဲ့ပုဂ္ဂိုလ်ကဟိုဘက်သွားအောင်မယ်သူပုဂ္ဂိုလ်ဖြစ်နေသွားအောင်မယ် ဒီလိုကဒီပရိစ္ဆေသမုပ္ပါခန္ဓာဖြစ်ခြင်းကဒီလိုသွားတာဟုတ်ပါရဲ့ဥပါဒံချုပ်ပေါ့ဟိုဘက်မှာခန္ဓာကိုလာသေးရလားဟုတ်ခန္ဓာမလာတာဘယ်သွားဘယ်သွားလုံးလို့မေးတော့တကားဘယ်နဲ့လို့ဖြေမှာဖြေရအကြောင်းရှိသေးရဲ့အဲ့တော့ဒီလိုမမင်းနဲ့ဆိုတဲ့ဥစ္စာပြောရပါဘူးအကဲသူနားလဲပါလဲရှိမယ်လို့ဆိုလို့ရှိရင်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကွာဒုက္ခချုပ်ငြိမ်ရုပ်သိမ်းတဲ့နိဗ္ဗာန် ရောက်တာပေါ့နိဗ္ဗာန်ရတာပေါ့လို့ပြောပြန်လဲနားလည်မှာမဟုတ်ဘူးလဲပါပါမလဲတော့အဲသူထင်တဲ့အတိုင်းပဲမေးမှာပဲခိုင်းတာဖြင့်တရားဓမ္မတွေကတော့အခုရှင်း၅ပါးကိုဖြစ်ဖြစ်ရှုလိုက်တဲ့အခါ message ပေါ်လာလို့ရှိရင်တဏှာဥပါဒံဘယ်နဲ့နေတော့အဲ့ဒီတဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်တကယ်တည်းဘယ်သွားလို့မေးဘယ်နဲ့ဖြေကြမလဲ ဖြေခြင်းရိုးရိုးပဲဖြေကြပါဒနာဥပါဒံချုပ်လို့ခန္ဓာစသိငင်းလေရဲ့ဖြေရင်မနဲ့ဖြေကြဒနာဥပါဒံချုပ်တယ်နဲ့ခန္ဓာစသိငင်းတဲ့နိဗ္ဗာန်ကြီးကိုမြင်မောက်ပြီးပါပြီကိုရသွားပြီဓမ္မတပါးလည်းပြောကြရရှိသေးရဲ့ဒါက ဘာနားလဲတဲ့ပုဂ္ဂိုလ်မို့ဒီဖြစ်ထွက်ပါလိမ့်မလို့ဆိုတော့ခုနကခန္ဓာလည်းနားလဲခဲ့ခန္ဓာကိုဒုက္ခသစ္စာလည်းနားလဲခဲ့ဒါကြောင့်ခန္ဓာမရှိဘူးခန္ဓာကိုလည်းနားလဲခဲ့သစ္စာကိုလည်းနားလဲပြိစ္ဆာဘုရားလည်းပြတ်သွားပြီလို့ကောနားလဲခဲ့တဲ့ပဲပြိစ္ဆာဘုရားပြတ်သွားတယ်လည်းနှိပ်ပါခန္ဓာမလာတာလည်းနှိပ်ပါခန္ဓာဒုက္ခသစ္စာဖြစ်လေသောကြောင့်ဒုက္ခသစ္စာမရှိတာလေနှိပ်ပါဒါက ပရိစ္ဆသမုပ္ပါနားလည်တဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်သဘောကျတယ်ဆိုတဲ့ဥစ္စာသိသိချာချာရှင်းကြတတ်မှာမှန်ပါဘူးသမင်ညာတကကြွယ်သမင်ညာအေးမှုမအောင်မင်းနဲ့နော်မှန်ပါဘူးအားလုံးတရားဓမ္မတွေကိုနားမလဲတောင်ဒီဥစ္စာသမင်ညာရေးတော့မဟုတ်ဘူးလို့ဘုန်းကြီးကတော့ထားမှန်ပါဘူး သမญาရေးတော့မဟုတ်ဘူးဒီဥစ္စာတော်တော်ကြည့်တယ်တော်တော်ဉာဏ်ပညာနဲ့ဒီနိဗ္ဗာန်သဘောကျဖို့ရာဟာတကားအုပ်မလွယ်ဘူးကဲတကားတက်တော့သေချာစဉ်းစားကြည့်တာဒီပုံသားလိုပဲနေမှာပဲဥပါဒံထုတ်တဲ့ပုဂ္ဂိုလ်ဒီကားလို့ဆိုလို့ရှိရင်ဖြင်းပဲသွားတော့မမေးမှာပဲသွားလို့သွားတယ်လို့ဖြေလို့ရှိရင်သွားတဲ့နေရာလက်ဒုက္ခရောက်မှာပဲသွားတယ်လို့ယူလိုက်လို့ရှိရင်သတ္တရာတိဖြစ်မှာ မသွားဘူးကွာလို့ယူလိုက်ပြန်လို့ရှိရင် तू ကလုံးဝပျောက်သွားတယ်ယူမှာပဲလုံးဝပျောက်သွားတယ်ယူလိုက်ပြန်လဲဥစ္စေတာဒိဋ္ဌိပဲသွားပြန်သဘောကျအဲ့တော့ဒီအာရမတွေပရိစ္ဆေသမုပ္ပါဒနာလဲခန္ဓာလဲနားလဲဒုက္ခသစ္စာလဲနားလဲတော့ဩဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်ရောက်သွားတာကိုကျွတ်တို့ကဘယ်လိုဆိုကြပါနိဗ္ဗာန်ရောက်သွားတာပဲလို့ဆိုတော့ကျွတ်တို့ကရှင်းတယ် အင်းဒုက္ခသစ္စာပြသွားတာပဲဆိုတာပေါ့အင်းခန္ဓာရိဥသောတရားဖြင့်ဓာတိကရမရဏရိသဘဝဘခန္ဓာဖြင့်မပေါ်ဘူးဟိမဆုံးနိုင်ဘူးလားပရိစ္ဆေသမုပ္ပါဆက်ရကြီးဖြင့်မဆက်တော့ဘူးဟိမဆုံးနိုင်ဘူးလားဆိုနိုင်တော့ဒီဥစ္စာဩနိဗ္ဗာန်ဆိုတာဒုက္ခသက်ပြတ်တာရယ်ခန္ဓာဇတ်သိမ့်တာရယ်ဒုက္ခသစ္စာကြီးမရှိတာရယ်ဆိုတော့ ဩရိစ္ဆာဘာပါလဲငုံလဲတွေးမနေနဲ့တော့ဒုက္ခတက်တဲ့ဒုက္ခမရောမရှက်နဲ့ဒုက္ခတက်တဲ့နေရပါလားလို့မှတ်လိုက်ပါဒုက္ခမရောမရှက်ဒုက္ခတက်တဲ့နေရပါလားလို့တော့မှတ်လိုက်ပါတော့ဒါကြောင့်ဘလောက်ခက်တုံးမခက်ဘူးလားခိုင်အားလုံးတရားဓမ္မတွေနိဗ္ဗာန်ကျင်တတ်ပါဗလားနိဗ္ဗာန်နားလည်ခြင်းပြိဋ္ဌာရမှုဘကိုဖြတ်တတ်မှာနော် ရှိနေတဲ့ပရိစ္ဆေမှုပါလေဒုက္ခသစ္စာသိမှာဖြတ်လိုက်တဲ့အခါလဲဒုက္ခပြတ်သွားတာကိုလို့သိမှာမျက်မှောက်လို့ရှိရင်နိဗ္ဗာန်ကိုဘ누구ကသဘောကျပါလေပြောပြောတကားကြွတကားအုံးလို့ကယုံကိုမယုံနဲ့ရှင်ဥမာမဲ့တက်ကြီးဝရေ80ကျော်90ကနိဗ္ဗာန်ကြောင့်ပြောစမ်းပါအောင်ဆိုအိုးနိဗ္ဗာန်ဆိုတာကွာမြို့နဲ့ပြနဲ့ပြင်းနဲ့ပဲဆိုလို့ရှိရင်လည်းသွားပေါ်လို့အောက်မယ် ဟမ်မြို့နယ်ပြနဲ့ပြင်းနေပဲဆိုမြို့ဖြစ်ရင်လေတစ်ဖြည်းဖြည်းဆွေးရအောင်ဆွေးရမှာပဲသဘောကျအဲဒါဖြင့်ဘောင်းလို့နိဗ္ဗာန်ရွှေပြည်မြို့ကြီးလို့ဆိုကြပါလိမ့်မလို့အိုးတကဥမာဥမရတင်စားဆိုတာဟုတ်လားမြို့သူများနေရာကိုဟုတ်လားဒကာဓမ္မတို့ဒီဟန္တာတွေလူနေတာလူမျိုးရှိတယ် ဒိဋ္ဌာနေတာဒိဋ္ဌဘုံရှိတယ်လို့ဘုရားရနာလို့ဤနေရာနိဗ္ဗာန်မြို့တယ်ရှိတယ်ဆိုတော့အသွားနဲ့လှုပ်ထားတာလို့မှတ်ရမယ်ရှင်သစ်တကယ်ရှိတာမဟုတ်ဘူးသဘောကျရှင်သစ်ကလည်းရန္တာတွေနေရာဌာနကိုရန္တာမြို့ဆိုတာနိဗ္ဗာန်မြို့ကြီးဆိုတာဘုရားရနာတို့ဤပရိနိဗ္ဗာန်ဆံသွားတဲ့အခါဘယ်များနေကြထိုင်ကြပါလိမ့်မလို့အိုးသူတို့လည်းသူတို့မြို့နေပေါ့ ဒီပြောမျိုးပြောရအောင်လို့စာကရေးရရှာစင်စစ်ကတော့ဒုက္ခမရှိတက်သက်ဖြစ်သွားဒုက္ခချမ်းသာနဲ့တက်သက်နေတာလားမှတ်လိုက်ရှင်းမလားကောင်းပြီဒါဖြင့်သေးသေးချာချာတရားဓမ္မတွေကအတိတ်ပဲရှိလို့ဒီကနေ့တွေကပုံမှုပြီးဒီကလာရေးကြည့်ဘယ်လိုရေးကြည့်တုံးဆိုတော့တို့ဟာအတော်လဲကြာခဲ့ပြီအသေးရည်လည်းဒီကကြောလို့60လဲကြော်ခဲ့ပြီဒီကအောင်လို့လဲကြော်ခဲ့ပြီ နိဗ္ဗာန်တို့ဘုဒ္ဓဘာသာမှာလည်းအတော်ရေးကြီးတဲ့အလုပ်တစ်ခုပဲမှန်ပါပါမကြည့်ဘူးလားမှန်ပါပါဘယ်လိုသွားရမယ်ဆိုတော့လည်းတို့မသိခဲ့ဘူးပြီးတဲ့သွားနည်းနဲ့သွားပြန်တော့ရောက်မြောက်တို့မချိန်ချတတ်ဘူးချိန်ချတတ်ကြလားတကယ်သွားနည်းကိုသေးချာသေးပြီးကြလားသိဖို့ရဆရာကောင်းသမားကောင်းနဲ့ဂျုံဖို့ရတယ်တဲမလွယ်တာလွယ်ပါမလွယ်ဘူးမလွယ်ဘူး အဲ့တော့ခုဒီကဆရာသမားတွေအားလုံးနိုင်ငံမှာနေကြတဲ့ပုဂ္ဂိုလ်တွေကထိုးထိုးထွန်းနဲ့ပြောဆိုလာပြန်တော့အဲခုနိဗ္ဗာန်ဆိုတာပြိဿသမုပ္ပါပြရင်နိဗ္ဗာန်ပဲကွာမှန်ပါဗျာဒီလိုပြောလိုက်ပြန်တယ်ခုကလည်းပြိဿသမုပ္ပါမှာမသိပြန်တော့ခက်လိုက်ကန်နိဗ္ဗာန်ပြောင်းနေဦးမှာမှန်ပါဗျာခုကပြိဿသမုပ္ပါနားမလဲယနိဗ္ဗာန်ပြောတော့ပြိဿသမုပ္ပါပြတာနိဗ္ဗာန်ပဲကွာဆိုတော့ ဒါကဒုက္ခသစ္စာမရှိတာနိဗ္ဗာန်ပဲกว่าဆိုတော့ပရိစ္ဆေဓမ္မကထဲမှာမှဒုက္ခသစ္စာကလည်းပါတာမှန်ပါပါဘုရားနဲဒါဒုက္ခသစ္စာလည်းမသိပြန်တော့အင်းခက်ပါလေဒုက္ခသစ္စာပြန်သင်အောင်မသင်ပြီးမှနိဗ္ဗာန်သဘောကျအောင်လုပ်ရမှာပဲဆိုတော့ရှားလေဝေးလေရှားလေဝေးလေဖြစ်မွဲဝေဘူးလားအခုတော့ပြင်ဓမ္မတွေသိနေပါပြီတဲ့အခုပရိစ္ဆေဓမ္မကရှေ့တင်ဖြတ်ပြီးဝေဒနာနဲ့သနာနောက်ကနေပြီးတကယ်ဝေဒနာနဲ့သနာကြားကနေပြီးဒီကာလတရားဓမ္မတွေမဲ့ခင်တာဝင်အောင်လုပ်လိုက် ရှင်းပိုင်းကရှုနောက်ပိုင်းကပြတ်တာပဲရှင်းပိုင်းကနောက်ပိုင်းကတဏှာဝါဒမချုပ်ဘူးလားချုပ်တော့ဘယ်ဇာတိကရမရဏတွေပဲနဲ့အဲဒီချုပ်တာပါခေါ်ကြအဲနိဗ္ဗာန်သူ့လိုလိုဖြစ်ရတာတဏှာဝါဒချုပ်တဲ့ပုဂ္ဂိုလ်မရတာလားဒါပြန်ချုပ်အောင်လောက်တာရောဝိပဿနာဉာဏ်နဲ့စပြီးမဉဏ်ဆက်ရောက်မှမလုပ်လို့ရှိရင်လေနိဗ္ဗာန်ရာရုံးတမတာမရှိဘူး ဘောကြနိဗ္ဗာန်ရာယုဓမ္မတာရှိရလားဘယ်ရာယုဓမ္မတာရှိမလဲဆိုတော့ဩဒါဖြင့်တို့ဒီကားလို့ရှင်ဖြင့်ကိုယ်ခန္ဓာပရိစ္ဆေသမုပ္ပါကိုပြတ်မှဒုက္ခရမှာပါလားကိုယ်ခန္ဓာပရိစ္ဆေသမုပ္ပါကိုကိုယ်ပြတ်မှဒုက္ခရမှာကိုညာနဲ့ပြတ်မှဒုက္ခရမှာဟိုးတခါကျဘုရားသခင်ကိုရမကြီးသနာရသာထားပါအောင်ခွန်ကြီးတို့ သူဖြေပြားမှမိတဲ့အသိနဲ့တောင်မှဩရှေးကြကြလည်းဖြစ်မယ်တရားဘယနာလည်းမကပ်မယ်ဆိုလို့ရှိရင်သူတို့နိဗ္ဗာန်နဲ့ပြန်ဝေးလိုက်ရည်မှန်ပါဗျာတွေးရမှာပဲမှန်ပါဗျာဒါကြွတွေးစီတာဟောအိမ်နာမှာရှိတဲ့ဘိုးကြီးတွေဖွာကြီးတွေမျိုးမျိုးပေါ့ဗျာအင်းတွေးကြည့်ကလေးသူငယ်လူငယ်လေးတွေလျှောက်ကြည့်တကောင်ကိုသိတာနဲ့ကြည့်လိုက်တော့မှဝေပါသေးရဲ့ကွာခက်ပါသေးရဲ့ကွာ အင်းကျင့်ဖို့ရာရေးလည်းဝေးပါသေးရဲ့ကွာသိဖို့ရာရေးကိုသိပါပါဘုရားအင်းဒီလိုပဲမောင်တဲ့မွေးမောင်တဲ့သိရလေဦးမယ်ဆိုတာဘုရားကဒီတိုင်းမြင်တယ်အဲ့တော့အာလုံးသောပုဂ္ဂိုလ်တို့ယင်ဝသားကဲ့သို့ရာဟုလနဲ့မခြားတသားတဲ့သနာလိုက်မယ်ဆိုတဲ့ဥစ္စာခင်များတို့ကိုယ်တိုင်ကိုဆရာတော်မကောင်းတွေ့ပြီးသိသိချာချာနိဗ္ဗာန်အကြောင်းသဘောကျတော့ ဟိပင်လူတွေသဘောကျကြအကွက်အတော်ခင်းနေပါဘောလားဆိုတော့ဘောလားမဘောဘူးလားသိသိကြကြဘောလားသိကြဘောလားတော့မှကကြွယ်ကဲတင်ပြန်တဲ့စိတ်ကြီးကသိဘောလားပေါ်လာပြန်လို့ကဲတင်မဲ့စိတ်ကူးပြန်တယ်ကျွတ်တို့နားမထောင်တတ်ဘူးကလည်းလာကြံလာအောင်လာဘူးလားလာမလားထိုင်လို့စကားပဲရှိသေးတယ်တို့တော့ကိုယ် ဆရာတော်သမတော်တွေနဲ့မျိုးမျိုးဘုံဘုံလူကြီးသူမစာအုပ်တွေနဲ့အဲ့ဒီနိဗ္ဗာန်နဲ့သွားမင်းနိဗ္ဗာန်ခက်လွန်းလာတယ်ဖြစ်နေမှာမဖြစ်ဘူးလားဖြစ်မှာအဲဖြစ်မှာပဲဆိုတော့တကယ်ကြီးကိုယ်တိုင်လည်းတွေ့ပါလိမ့်မယ်ကဲဒါဖြင့်ဒကာဓမ္မတို့အစစ်ကဖြင့်ဒါပဲဆိုတာသုံးပြချက်ချက်ကြပါလိမ့်ဒါကြောင့်မနေ့ကပြောခဲ့တယ်နိဗ္ဗာန်ဆိုတာဘာတော့လို့မေးတဲ့အခါကျတော့အေကိဝဆာ မင်းဒီကားလို့ဆိုဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတဲ့ဆိုတဲ့ဥစ္စာငါးသိချာချာရှင်းပြီးဥမာလေးတစ်ခုနဲ့ပြောမယ်ဆိုပြီးမနေ့ကမိဥမာပြောဦးတယ်။အဲမိဘုံလေးတစ်ခုတောင်းနေတယ်။ဟေးအကိဝဆာကြီးစားမိတောင်းနေတယ်။အဲ့ဒါဗာမိဆိုမလို့အိုးဒါဝါနဲ့ဆိုဝါမိခွန်ပါပဲ။သင်းနဲ့ဆိုရင်ကောင်းပြီကွာတဲ့အကိဝဆာအဲ့ဒီမိကငြိမ့်သွားတဲ့ခါကြတော့ဘယ်လိုဆိုမလို့ကွာ။အိုးထစ်တုံလို့ သူ့လောင်းစရာအစာအာဟာရကုန်လို့ငြိမ့်တယ်လို့ဆိုရုံပဲဘယ်လိုဆိုကြပါလောင်းစားကုန်လို့ငြိမ့်တာပဲလောင်းစားကုန်လို့ငြိမ့်တာကိုငြိမ့်သွားပဲဒီမင်းငြိမ့်တယ်လို့မဆိုလိုက်ဘူးဒီမှာလည်းခင်ဗျားတို့စဉ်းစားကြည့်ဗျလောင်းစားကုန်လို့ငြိမ့်ရခန္ဓာကြီးကလောင်းစားတပည့်ကြလောင်းစားကုန်တော့ဒီကိလေသာမိကဘယ်သွားတောက် ဩဒါဖြင့်လောင်စာသိရင်ငြိမ့်တာနိဗ္ဗာန်ဒါဖြင့်နိဗ္ဗာန်ဆိုတာဘာတုံးဆိုတော့ဒီမှာမှရှင်းသွားတော့ဒီဘက်ကဇာတိဆိုတာမလားဒီဘက်ကတဏှာဥပါဒံဆိုတော့ဒီဟာကမီးဒီဟာကချင်းလောင်စာသဘောကျအင်းဒီကနေ့မက်နဲ့ရှုလိုက်တဲ့အခါရှင်းဘက်ကတွေမက်နဲ့ရှုလိုက်တဲ့ဥပဒနာမက်ကံတွေလောကုတ္တရာမက်ကံရှင်းပါပြည့်သွားပြီတခါသိ မိကဘယ်နဲ့ရှိသေးရဲ့မရှိပါဘူးလမ်းစားကပေါ်သေးရဲ့မပေါ်ပါဘူးဒါဖြင့်ဒီဘက်ကဟာတွေကိုဒါအကုန်မပေါ်တော့ဘူးဆိုတော့ဒီဘက်မှာလောင်စာရောမိရောသိမ့်နေမှန်ပါဗျာဘယ်နဲ့ဆိုကြမှန်ပါဗျာဒါပြန်လောင်စာရောမိရောသိမ့်တာကိုဘာခေါ်ကြလဲဩဒါဖြင့်စစ်တို့ကပြိဿသမုပ္ပါဒိမက်နဲ့ဖြတ်လိုက်လို့သဘောကျသွားမှန်ပါဗျာမက်နဲ့ဖြတ်လိုက်ရင်မှန်ပါဗျာကြည့်ရင်တဏှာဥပါဒနာဝေဒနာနဲ့တဏှာကြမှာမက်ပေါ်ပြီးရှုကြည့်ကြ မက်ပေါ်ပြီးရှုလိုက်ပြီနဲ့တပြိုင်တည်းမက်ဆက်လည်းဖြစ်ပါရောမီးလည်းသိမ့်ဟင်ဟင်ထင်းလည်းကုန်တပည့်ကြတဏှာဥပါဒာနေပြီးတော့မီးရောနိုင်ငိမ့်သွားတယ်တဲ့ဇာတိဒရာမရဏနောက်ထင်းတွေရောအဲသိမ့်သွားတယ်ဒါကောင်ကြီးရှင်းလို့ရအင်းဒါက ပြစ္ဆာသမုပ္ပါကဆက်ပြတ်တာမှဟုတ်ပါရဲ့လားဟုတ်ပါပါဘုရားအင်းသမုဒိယသစ္စာနဲ့ဒုက္ခသစ္စာချုပ်တာမှရောဟုတ်ပါပါဟုတ်တာပဲဒီကနာဥပါဒနာသမုဒိယသစ္စာနောက်လာမဲ့ခန္ဓာ၅ပါးခန္ဓာဇာတိဇရာမရဏကဒုက္ခသစ္စာအဲသမုဒိယသစ္စာနဲ့ဒုက္ခသစ္စာချုပ်တာပါလားအဲနိဗ္ဗာန်ဆိုတာဘာပါလဲသဘောကျညမလည်းပြောလိုက်တော့အဲမင်းကြီးလို့ဟုတ်လားသင်ကုန်သွားတာပဲ ဖင်းကုံလို့မိငိမ့်တာဆိုနိုင်မဆိုနိုင်အဲမြန်မာလိုပြောတော့ဒါပြောရုံသစ္စာလို့ပြောလိုက်တော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာမပေါ်လာတာပဲဆိုတော့ကြံသစ္စာနှစ်ပါးနဲ့ကျွတ်လို့နေုံပေါ်ဗျာဘယ်နဲ့ဆိုကြကြံသစ္စာနှစ်ပါးကဘာတော့လို့ဝေဖန်ထုတ်လိုက်တော့လွဲနေပြီဒီသစ္စာနှစ်ပါးထုတ်လိုက်ရုံပဲမေဃသစ္စာနဲ့ဟောကျွတ်လို့နိဗ္ဗာန်မျက်မှောက်ပြီးနေုံပဲခန္ဓာမသေးသေးရင် ခန္ဓာသေးရင်နိရောဓသစ္စာဖြစ်သွားတာပဲဆိုတော့ရှင်းနေတာပဲဒါအနှုတ်ပေါင်းနားလည်လို့ပရိစ္ဆေသမုပ္ပါချုပ်ပုံနဲ့နားလည်မှာအနှုတ်အပေါင်းကိုနားလည်မယ်ဆိုရင်လေဒါကကျွေးရှင်းသွားအဲ့ဒါဖြင့်သစ္စာက၄ပါးရှိတယ်သစ္စာက၄ပါးရှိတော့ဝေဒနာနဲ့တဏှာကြောင့်မောဝင်ပြီးရှုလိုက်တဲ့အခါကျတော့နောက်ပိုင်းကသစ္စာဘယ်နှပါးချုပ်သွားလဲဟောသမုဒိယသစ္စာ ခဏဥပါဒံကသမှုရိယသစ္စာဟောဇာတိဇရာမရဏကဒီနှစ်ခုချုပ်တော့ဒါပြန်သစ္စာလေးပါးရှိတယ်နှစ်ပါးပြောက်တယ်နှစ်ပါးကြံနှစ်ပါးပြောက်ရင်နှစ်ပါးပါပါပါလေဒါပြန်လို့မပုဂ္ဂိုလ်နိဗ္ဗာန်မြတ်မပုဂ္ဂိုလ်နိဗ္ဗာန်မျက်မှောက်ပြုနေဦးမယ်ဘုဂုတ်ကိုနိဗ္ဗာန်မျက်မှောက်ပြုပြီးတော့နိဗ္ဗာန်ကချမ်းသာတာဟုတ်တယ်မဉ္ဇဏ်ကလည်းကိလေသာခွာထားတာဆိုတော့ ဒကာရမတို့ကိလေသာမရှိဘဲနဲ့ချမ်းသာနေတာချမ်းသာတဲ့ဥစ္စာကိုနေုံပဲကိလေသာမရှိဘဲနဲ့ချမ်းသာတဲ့အဖြစ်နဲ့နေုံပဲဘောဗလားအမလေးဒီဥစ္စာတကကျွဲဘုန်းကြီးတို့ဒကာရမတွေလည်းနားလည်အောင်အနှုတ်ပေါင်းတဲ့ကွာပြောပြီးဒီကလာဒကာအုပ်နေရတော့ရှိကဒီလိုကလည်းခမည်းတော်က ဩပရိစ္ဆာသမုပ္ပါဒ်ထဲမှာဒီသစ္စာနှစ်ခုဒီလိုဖြတ်တဲ့အပေါ်ဖြတ်တဲ့သဘောမှာပိုင်းခြားတဲ့သဘောနဲ့မပေါ်လာတော့နိဗ္ဗာန်ဆိုတာသူ့ဟာသူရှည်ပြီးရောက်သွားမှာခမရဲ့လို့များအောင်းမြင်နေလိုက်သေးရှည်ပြီးလည်းမရောက်ဘူးနှင်းနေလည်းမရောက်ဘူးဒီဖြတ်တဲ့ဘုကိုရောက်တာပဲရှင်းနေရလိုရင်ဟုတ်ကလားအဲဒါကြောင့်ဟောနိဗ္ဗာန်ရောက်ခြင်းသမှုရိယနဲ့ဒုက္ခချုပ်အောင်လုပ်ဟိသဘောကြနိဗ္ဗာန်ရခြင်း ဒါလည်းဒီပြောနေမပြီးသေးဘူးအခုဘုန်းကြီးတို့ပြောတာကိုသေချာလေးစားစွာမှတ်လိုက်တော့မှာဟေးဝေဒနာနဲ့တဏှာကြောင့်မဲ့တွင်းกว่าရှင်းမလားဘာလဲတော့အဲဝေဒနာနဲ့တဏှာကြောင့်မဲ့တွင်းလာရလို့ဆိုတော့ဝေဒနာရင်လည်းဝိပဿနာရှိဘူးဝေဒနာရှိဘက်ကဝိညာဉ်နဲ့ဥဒ္ဒလာနဲ့ဖသဝေဒနာပေါ့ဗျာအဲ့ဒီကိုဝိညာဉ်ကစပြီးရှုုံမဲ့လို့ရှုလိုက်တဲ့အခါကျတော့ ဘယ်နှနေရှုအောင်အိုဝေဒနာနောက်ကနေရှုရတာဟုတ်ဟုတ်ကူလားအဲဝေဒနာနောက်ကနေမဝင်တော့တဏှာပြောက်သွားသမှုရိယသစ္စာချုပ်သမှုရိယသစ္စာအကြောင်းသစ္စာချုပ်တော့တဏှာဥပါဒသမှုရိယသစ္စာချုပ်တော့ဒီဘက်ကဇာတိစရာမရဏတွေကချုပ်ပါဘူးဩော်ဒါဖြင့်နိဗ္ဗာန်ဆိုတာဘာပါလိမ့်မလို့မဲတဲ့အခါကျတော့သစ္စာနှစ်ပါးချုပ်တာဘယ်လိုဆိုကြလဲသေချာမှတ်ပါသေချာမှတ်ပါ နိဗ္ဗာန်သစ္စာနှစ်ပါးချုပ်တာလို့ကြားရဖို့ကိုတခါကြွမလွယ်ပါလားလေတခါဟုတ်လွယ်လားကဲဒါဖြင့်သစ္စာနှစ်ပါးချုပ်သွားတော့တခါတိတုကလေးတဲ့နှစ်နှုတ်ပါလားဆိုဘယ်လောက်ကြံနှစ်ကြံတာပဲသစ္စာပဲဆိုအော်မဂ္ဂသစ္စာနဲ့နိရောဓသစ္စာကြံတယ်သဘောကျအဲ့ဒီတော့မှဘုရားပါဠိတော်နဲ့သွားကြတယ်နိဗ္ဗာန်မဂ္ဂတာကွာဒါကြံတယ်ပဋ္ဌာန်းပါဠိတော်က နိဗ္ဗာန်နိဗ္ဗာန်နိမဂ္ဂတမေအာရမပိစေနာအာရမပိစေယသတိဖြင့်ပိစေဥပကာရကောခြေစုပြုသည်ဟောတိဖြစ်သူတို့နှစ်ခုအကြောင်းကျိုးဆက်နေတော့တာပဲနိဗ္ဗာန်နဲ့မနဲ့ကြံနေတာပဲဒါသစ္စာတစ်ပါးကိုယ်ပိုင်ရလိုက်တာပေါ့ဗျာအဲ့တော့ပထမမဂ္ဂသစ္စာကမပုဂ္ဂိုလ်ဖြစ်သွားတယ်နိရောဓသစ္စာကမပုဂ္ဂိုလ်ဤသုံးဆောင်ရာပစ္စည်းဖြစ်သွားတယ်မဂ္ဂမဉဏ်ရတဲ့ပုဂ္ဂိုလ်ကမပုဂ္ဂိုလ်ဖြစ်သွားတာ နိရောဓသစ္စာသူသုံးဆောင်ရပစ္စည်းဖြစ်သွားသူဤမွေးလေရသူဤကိုယ်ပိုင်ပစ္စည်းဖြစ်မသွားဘူးလားအဲ့ဒါအင်းကျွတ်တော်ဟုနေရတာဖြင့်မင်းနဲ့လောင်စာဆိုတော့ကျွတ်တော်ကသမှုရိယသစ္စာပိုက်ထားတာကဒုက္ခသစ္စာသဘောကျကျွတ်တော်ဝန်နေရှိတာကအဲရသူနဲ့သူကပေးထားတော့ပွေးပိုက်ထားရတာကအဲကျွတ်တော်ကသမှုရိယ သမုဒိယသမားကဒုက္ခသစ္စာပွေ့ပိုက်တာအခုနေတဲ့နေကသမုဒိယသမားကမယုံရင်ကလေးချီနေတဲ့ဒကာဓမ္မတွေသွားမေးဘာနဲ့ပွေ့ထားတယ်မင်းသူတို့ပြောလိုက်ပြောလိုက်ခင်လွန်းလို့ပွေ့ထားတယ်ပြောခင်နာသမုဒိယသစ္စာပွေ့ထားတဲ့ထဲကအဲသူတို့သွားမေးရှင်းနေတာပဲအာဘာဒါဖြင့်နိရောဓသစ္စာနာမကသစ္စာရှိပါကလားလို့သူ့သွားမပင်းနဲ့ သူ့လက်ရှိကသမှုရိယသစ္စာရဲ့ဒါနှစ်ခုသူတွဲဆက်ပြီးနေတယ်ဒါရင်နေရဟနာများပဲလို့နေကြပါလိမ့်မလို့အမိတ်ထုတ်ပါလားအဲမဂ္ဂသစ္စာနဲ့နိရောဓသစ္စာကိုသုံးဆောင်နေတယ်မဆိုးလိုက်ဘူးလားမကွာဘူးလားအဲဒီတော့အခုတခါကျွဲတော့နေကြတာကကိုယ်ခန္ဓာကိုခင်တယ်ခင်တာကသမှုရိယသစ္စာကိုယ်ခန္ဓာကဒုက္ခသစ္စာဟောဒါနဲ့တွဲနေတယ် ဒါနဲ့တွဲနေတယ်အင်းဒါဖြင့်ဒါနဲ့တွဲနေလို့ရှိရင် ရောက်ရမှာဒါနဲ့တွဲနေဥမှာပဲရောက်ရမှာသမှုရိယနဲ့ဒုက္ခနဲ့တွဲရမှာဩတပံနေရာလုံးကျို့ဘယ်လိုနေခဲ့ပါလိမ့်မလို့ဒီနှစ်ခုနဲ့အတူတူနေခဲ့တာကြီးပဲဒါဘယ်ခါကာလမှာလောင်စာနဲ့မီးခွဲပြီးမနေဘူးပေါ့လောင်စာနဲ့မီးဩအဲ့ဒါကု ဝိပဿနာရှုတဲ့ဉာဏ်လေးနဲ့ရှုလိုက်တော့မှတတန်စရာလုံးနေခဲ့ရတာတကယ်မိပိတ်တာအစ်စ်ပါဘယ်လိုဆိုကြမလဲမိပိတ်တာအစ်စ်ပါလားဆိုတာသိကြဗလားအိုးတခါတခါတခါဓမ္မတွေကကိုချစ်တဲ့တူလေးသားလေးသမီးလေးမြီးလေးပေါ့ဗျာအချိန်များရောက်လို့မလာပြီဆိုမှဖြင့်အာကိုကိုကိုလောင်လိုက်တဲ့မိကဟိုတော့ဘာမှမလောင်ပါဘူးကိုကမျောရစောနဲ့မောပြီးတခါလားတခါလားလောင်နေလိုက်တဲ့ဖြစ်ချင်းဟာ ဩငကူကလည်းဒီတိုင်းရှိလို့ဒီတိုင်းထားတောက်ပြန်တာပဲမှန်ပါဗျာဘယ်နဲ့ဆိုကြဒီတိုင်းရှိလို့ဒီတိုင်းထားတောက်တာဟာဘ누구ကမီးပြို့ပေးလို့ဒါလောက်တောက်နေရတာတော့အိုးငကူကတွဲရခြင်းမွေးလာလို့မှန်ပါဗျာဘယ်နဲ့ဆိုကြငကူကတွဲရခြင်းမွေးလာလို့တခါကျပြေးလေလောင်ရဲ့ဖဲထိုင်လဲအဲဘုရားရှိခိုးနေတာဓမ္မဖြတ်ကနေဝင်းလောင်လိုက်သေးတယ်မလောက်ဘူးလားအမလေးကြောက်စရာကြီးပါလားတရားဓမ္မတော့ ကိုချိုးဘေးကလေကိုချိုးဘေးကဒီတိုင်းဆိုတော့တခါကျတဲ့ကြောက်ကြကောင်းပါလားဒီကြည့်ကြသမုဒယသစ္စာနဲ့ဒုက္ခသစ္စာချုပ်တဲ့ပုဂ္ဂိုလ်ကြလာတော့တခါတည်းဘယ်နဲ့နေကုန်လဲမေဃသစ္စာကကိမေဃသစ္စာကိရိတာမီးကိုအေးစေနိရောဓသစ္စာကငြင်းကြသူကအေးစေတယ်သူကငြင်းကြငြင်းငြင်းတဲ့ပစ္စည်းဟုတ်လားအေးသောပုဂ္ဂိုလ်သည်ဟုတ်လား ငြိမ်းအေးခြင်းလက္ခဏာရှိတဲ့ပစ္စည်းကြီးကိုသူကိုယ်ပိုင်ရတယ်အေးတဲ့ပုဂ္ဂိုလ်ကငြိမ်းအေးတဲ့ဝတ္ထုပစ္စည်းသူကိုယ်ပိုင်ရတယ်ဆိုတော့သူ့မှာဖြင့်ဒကာဓမ္မတို့အေးချမ်းတာရဲ့အေးချမ်းတဲ့ပစ္စည်းနဲ့တွေ့ကြုံနေရတာရဲ့ဒါပဲရှိဒီပြန်ပါရှိသေးတယ် ကဲတကယ်ကျသိကြပါလားသိပါပါဒါကအခုအမြင်ပရိစ္ဆေသမုပ္ပါကိုပြပေးတကအောင်ပြောမှရှင်းတာနော်ဒီတိုင်းပါဇက်ကပြောနေမှဆိုလို့ရှိရင်ဖြင့်ဒါတော့မရှင်းဘူးအခုတော့သမုဒိယသစ္စာနဲ့ဒီဝေဒနာနဲ့တဏှာကြမဲ့သွားလိုက်သေးတဲ့ပြင်နဲ့ထဲဟုတ်လားပယ်ရမယ့်သစ္စာတစ်ခုအကုန်ပြုတ်သွားမှန်ပါပါကိုယ်ပိုင်ရမယ့်သစ္စာတစ်ခုကကိုယ်ပိုင်ရတယ် သမှုတရားနဲ့ဒုက္ခဒါခါလေသမှုတရားကပဲဒုက္ခပိုင်းခြားဖြစ်ခဲ့ပိုင်းခြားဖြစ်ခဲ့ဆိုတော့မင်းဒုက္ခတွေပဲမလာခဲ့နဲ့သို့ပြီးတဲ့ကာလဒီသစ္စာနှစ်ခုပဲပြီးဟိုသစ္စာနှစ်ခုဖြစ်သွားတာဒါနိဗ္ဗာန်ပဲလို့မှတ်လိုက်ပါ သမုဒိယနဲ့ဒုက္ခချုပ်ပြီးနိရောဓမေဃပေါ်လာတာဘာခေါ်ကြ။ဒါပြန်နိဗ္ဗာန်မရှိဘူးလားရှိသလားဆိုတော့။ဟိုနင့်နဲ့လေးနဲ့နှုတ်တာနစ်ပြန်လေးတာမရှိဘူးဆိုရင်ခက်တယ်ရောပေါ့။လေးနဲ့နှနှုတ်ရင်နစ်ပြန်တယ်ဟာနိဗ္ဗာန်မှမဟုတ်လား။ဒါတခုကမေဃသစ္စာဟမ်တခုကနိရောဓသစ္စာအဲ့တော့ကြားနေတော့ဒကာဦးကခဏတွတ်တတ်သားပဲနိဗ္ဗာန်ရှိသလားမရှိဘူးလားရှိပါပါဘုရားဟောတယ်နိဗ္ဗာန်ဆိုတာကွာဘာမှမရှိဘူးလို့ပြောတဲ့ ဆရာသမားတွေနဲ့ပြန်ခင်ဗျားတို့ငါးပါးမှောက်ဒီပြောတဲ့လူကလည်းအနှုတ်ပေါင်းကိုနားမလဲဘူးနားလဲတဲ့အိပဲပါသေးတယ်မပါတော့ဘူးလေးထဲမှာနဲ့မနှုတ်တယ်လို့သူပြောနေတာတကယ်ကျရှင်းမလား စကားတက်လို့ပြောတာဉာဏ်ကျဲလို့ပြောတာလို့တရားဝန်ကမဆိုးနဲ့ဒီတိုင်းအမှန်သဘောကျလေးတဲ့နဲ့နှုတ်ရဲ့နှင်းရပါသက်တာလဲလက်ရဆက်ရှိသလားမရှိဘူးဒါပြန်နိဗ္ဗာန်ဒီထဲပါနေပြီကျန်တဲ့နေ့ထဲပါနေတယ်ကျန်တဲ့နေ့ထဲပါနေတော့နိဗ္ဗာန်ဆိုတာအေးမင်းတို့သိပြီမလို့ကျန်တဲ့ဘာမှမရှိတာဆိုးနေတာ ဒီလိုတော့ကောင်းပြီနဲ့နှုတ်ပေါင်းမှနားမလဲတဲ့တောထုတ်ဖြစ်နေဦးမယ်သဘောကျကိုင်းတာနဲ့ကျေနပ်ပလားဒါဘယ်နဲ့ကြောင့်တရားသေးတွေကဒိဋ္ဌာနိဗ္ဗာန်ကျေရင်နဲ့သဘောကျပါလိမ့်မလို့ဆိုတော့ဟောဒီမက်သွန်းလိုက်တော့ဒီဘက်ဒိဋ္ဌာနှစ်ခုချုပ်တယ်အဲဒိဋ္ဌာက၄ပါးရှိတယ်နှစ်ပါးမကောင်းတာချုပ်တော့နှစ်ပါးကောင်းတာကြံရိုက်တာကိုသဘောကျတယ်အဲ့ဒီကြတော့မှနိဗ္ဗာန်ကျေရင်နဲ့သဘောကျတယ် ရှင်းမလားအမလေးတကားကျွဲဒီဥစ္စာမသေးဘူးမသေးဘူးအမှန်ကြီးတယ်တကားဒါကြောင့်မလေးကဒီတရားတွေခြံပြစ်ခဲ့တယ်ဒီအနှုတ်ပေါင်းတွေခြံပြစ်ခဲ့တာအရင်အားတွေမမှတ်မိမှာစိုးလို့မလေးကတော့လောင်စာသိရင်မင်းကြီးတာအဲ့ဒါအဓိကထားတယ်ဒီနေ့ကတရားဝိဓိကမထားဘူး။အိုးနှစ်ပါးနှုတ်လို့နှစ်ပါးကြံတာရှိမရှိသိကြအောင်လို့ယနေ့ပြောတယ်။နိဗ္ဗာန်မရှိဘူးလားရှိသလား။ရှိပါဘူး။အဲနိဗ္ဗာန်ဆိုတာကရှိတယ်တဲ့။ ရှိတာကဓမ္မတို့ခန္ဓာရှိတုံးမှရတဲ့နိဗ္ဗာန်ကနှစ်ပါးဟုတ်ပါလားခန္ဓာရှိတုံးရတာနှစ်ပါးမရသစ္စာနဲ့အဲခန္ဓာမရှိမှရတာကတော့နိရောဓသစ္စာတစ်ခုတည်းသဘောကျကောင်းပြီဒါဖြင့်ဓမ္မတို့နိဗ္ဗာန်သိနေနေခက်ခဲတယ်ဆိုတာလေဆရာကောင်းဓမ္မကောင်းမတွေ့လို့ရှိရင်တော့သွားပြီသိနေနေခက်ခဲတာပဲဘယ်နဲ့နီးနဲ့မှပေါ်အောင်ပြောဖို့တရားဦးမြင်သေးမမြင်ပါဘူး ရှိတယ်တဏှာပြောလို့ရှင်ဟောဒီကမက်กว่าဟောဒီဘက်ကသမုဒိယနဲ့ဒုက္ခကျော်ဟောဒီဉာဏ်ဘာရှိသေးလို့မင်းပါပဲဘာမရှိဘာမရှိတာနိဗ္ဗာန်ဆိုဘယ်သူမှမတိုက်တော့ဘူးပြီးတိုက်ပါအောင်မလားအဲ့ဒါသစ္စာကိုလည်းမွေပန်တတ်တော့ဘာမှမရှိတာနိဗ္ဗာန်လို့ဆိုတာကြီးကလည်းဟိုးလေးကျော်ပေါ်နေမပေါ်ဘူးလားဒီလိုဖြင့်ဗျာဘာမှမရှိတဲ့အလုပ်ဖြင့်လူသေးပြကြတဲ့အလုပ်ဖြင့် တရားဖြစ်ပြီးတဲ့နောက်ဘာမှကျေးဇူးမရှိတော့ဘူးဆိုရင်ဘုရားပါရမီ7ပါးပြ30တွေဖြစ်ပြီးနိဗ္ဗာန်လိုချင်လို့မပြောပါဘူးပြောပါမလားပြောပါဗျာသေတဲ့အခါကပြုံးရွှင်ပြီးဒီကလာသေနိုင်မှာမသေပါဘူးငါတော့ဒီခါပြောကောင်းကောင်းရှုံးတော့မှာပဲဆိုမျက်ရည်ကျမှာပဲမကြဘူးလားအခုတော့သူတို့ကိုယ်တိုင်မြင်နေတဲ့အတွက်ပြုံးညာနေလိုက်သေးတယ်ပြုံးနေတာကြည့်ပါလားတဲ့ဘုရားသခင်ကိုရမေကြီးက အပမတ္တသတိမန္တာသုတိလာဟောတာဘေကောသုတမိတ်တသင်္ကဘောသစိတ်တံအနိယကရယောဂိမသမိန်ဓမ္မဝိညာအပမတ္တဝိဟတိဘာယဇာတိတန္တရံဒုက္ခတန္တံကရိတတိငါကတော့ဒုက္ခကြီးအဆုံးကိုမျက်မှောက်ပြုနေရပြီကွာတဲ့မင်းတို့ကတော့ပြင်မပြုနိုင်သေးဘူးဆိုတော့ငါကတော့နိရောဓကြီးကိုကိုယ်ပိုင်ရနေပြီလို့ပြောတယ်သဘောကျ အဲ့ဒီလိုပြောထားတော့တကယ်ပြီးတော့လည်းတကယ်ပြိပကောဝေယောမေယံပရိဒံမမဆိုဘာယာဝကပိတံကတမေတရဏမတနောမေငါဤအဆုံးမရလိုက်ပါတော့မှာတရဏံကိုးဝေယဖြစ်တဲ့နိဗ္ဗာန်ကိုကတံပြုလုပ်ပြီးပြီကွာရောက်ပြီးပြီအာရုံပြီးသွားဖြင့်ရောက်ပြီးပြီငါမှာဗျနိဗ္ဗာန်ကြီးကိုယ်တိုင်မြင်နေရတယ်သူဟာသူပြောတယ်မှန်ပါဗျာပြိနိဗ္ဗာန်ဆံဃာနိမကတံမေသရဏမတနောအတနောမိသရဏံကိုးဝေယဖြစ်တဲ့နိဗ္ဗာန်ကိုကတံပြုလုပ်ပြီးပြီကွာ အာယုံပြီးတော့အပြင် ရောက်ပြီးပြီกว่าလေသူဟာသူထုတ်ပြောတာမှန်ပါဗျာပြီးတော့ဒုက္ခရေဆုံးနေငါတော့မျက်မှောက်ပြုနေပြီလေတဲ့ဒီပြိဋိဘာနာသုံးမှာပဲဟောတာအဲ့ဒါရှိရောက်ပြောတာမပြောဘူးလားနောက်တခါဥဒ္ဓပါဠိတော်ဣတိဝပါဠိတော်တဲ့အဋ္ဌိဘိက္ခေယသာရအဘုဒ္ဓံနဲ့ဘိက္ခေယနဲ့နိဗ္ဗာန်နိဗ္ဗာန်ဒီအဋ္ဌိတကယ်တမ်းရှိသေချာဟောပြန်တာပဲအဲ့ဒီကအဲ့ဒါကျတော့ခုယနေ့တရားဓမ္မတွေကတော့အဲယခုခန္ဓာရှိတုံးမှာကိုပဲ ဥပါဒံချုပ်တဏှာဥပါဒံချုပ်သွားတော့ဇာတိဒရမဏချုပ်တော့သမုဒိယနဲ့ဒုက္ခချုပ်တော့အဲသစ္စာနှစ်ပါးတော့ဖြင့်အယုတ်သစ္စာနှစ်ပါးသွားဟာမစွန့်နိုင်ဘူးလားအမြတ်သစ္စာနှစ်ပါးပိုင်ငါမစွန့်နိုင်ဘူးလားဒါပြန်အမြတ်သစ္စာနှစ်ပါးကမက္ခသစ္စာနဲ့နိရောဓသစ္စာအယုတ်သစ္စာနှစ်ပါးကချုပ်ပြတ်သွားတာကမက္ခဖြတ်ချိုက်တာနဲ့သမုဒိယနဲ့ဒုက္ခကစင်လုံးရောက်ပြောက်ထွက်သွားဒါရင်မင်းနဲ့ထင်းကုန်သွားတယ် နိဗ္ဗာန်ပါပါလေမိနဲ့တည်းကုံသွားတဲ့ခါကျတော့အေးတာနဲ့တဲ့ဒကာဓမ္မတို့အေးရချမ်းနေတာပဲအေးတဲ့စိတ်ကဲဟုတ်လားအေးရဌာနချမ်းနေအေးတဲ့စိတ်နဲ့အဲ့ဒါလေနှုတ်ရဲ့လေတဲ့နှစ်နှုတ်လိုက်ပါအဲနှစ်ကလည်းဒကာဓမ္မတို့မကောင်းတဲ့နှစ်နှုတ်တာမကောင်းတဲ့နှစ်နှုတ်တော့ကောင်းတဲ့နှစ်က ဒါဖြင့်သစ္စာလေးပါးဖွဲ့ကြတော့ဝိသစ္စာကနှစ်ပါးဝိဝတ္တသစ္စာကဒါကြောင့်ဝိသစ္စာနှစ်ပါးကအဲဝိဝတ္တဝိမထွက်တဲ့သစ္စာနှစ်ပါးကကဲကိုယ်ပိုင်ရတယ်ဆိုတော့ဒါနဲ့ရှင်းလိုက်ကြတော့အော်နိဗ္ဗာန်ရှိနေတာကိုမပေါ်သေးဘူးလားကဲယနေ့ဒီရင်တော်ကြတယ်